နိုင်ငံကောင်းဆောင်ကြီးလူသားကောင်းဆောင်ကြီးဘုရားအောင်ဆာရဲ့ဟဲ့ဒီကမာကြီးပေါ့ဘုန်းကြီးပြောပြတဲ့ဒီကမာကြီးပေါ့ဘုရားအောင်ဆာရဲ့ဇနီးပေါ့တော်သာသူကြီးရဲ့ဒီကြီးကြီးပေါ့ကိုယ်လုံးတော့ကလေးလည်းကလေးတော့ ဆယ်ငါးလေးလောက်ဆယ်ငါးလေးလောက်ရှိလားဟမ်အဲကိုလုံးတောင်းပြီးတော့ဗောလေတရင်ရှိတယ်တော့အဆန်းကြီးကဒီရှိကုကိုဖြစ်တဲ့သဘောပါပဲဘုရားသာသနာနဲ့ဒီလိုမှဆိုလို့ရှိရင်ဒါဟာဘုရားတစ်ခုပဲ ိုတရားတစ်ခုရှိလို့တရားမပြေရဘူးရှိဖို့တစ်ခုပဲကုလဘဒဘုဒ္ဓသာသနာရဲ့ဘယ်ထဲမှာဒီသာသူကြီးအကွယ်လူကြီးဆိုလို့ရှိရင်ကွယ်လူကြီးကြောက်ကြည့်ပြီးတော့ပေါ့လေဒီကျုခုတို့ဆိုတာသူ့ရဲ့အလေးထားဒါရှိပါတယ်မြတ်စွာဘုရားကကိုတရားတွေဟောတော်ပါတယ် ကျိုးပြီးတော့ဟောတော်ပါလေဒီအတိုင်းဝေးပါလေစီစီရုံဖြစ်ဖို့ရာ၆ခုခွဲပြီးတော့ဟောတော်ပါဒီကနေ့သာသမီအခြေခံအကြံမှာသာဝန်လေးဆရာနဲ့သဘေအကြံမှာသာဝန်လေးခဏမောင်နာရှင်းချင်းရှင်းချင်းသာဝန်လေးလုံမရှင်ရဲ့လောကအရှင်းချင်းသာဝန်လေး ပြီးတော့မိတ်ဆွေရှင်ချင်းစာဝန်လေးပေါ့ဘုန်းကြီးကလမ်းတော်နဲ့တရားဓမ္မကြီးရှင်ချင်းစာဝန်လေးပေါ့တောင်းဆောက်ခုခွေပြီးဟောတော်ပါတယ်စာဝန်ဆိုတာကသူ့ရဲ့သူ့ဟာပေါ့ဒီညက်ရှင်ကိုဒီကြတာဖြစ်တော့တောင်းကြည့်ရပါတယ်တောင်းကြည့်အောင်လည်းဝတရားဆိုတာရှိပါတယ်ကြည့်ရပါတယ်ဒီပါလား ဒါကြီးရှိရပါတယ်အဲရှိလို့ရှိရင်ကျေးဇူးတော်ကိုကျေးဇူးတော်ကိုဖြစ်တော်တော်ပါပဲမာဒီမိဘတွေစိတ်ကောင်းပြီးဖြစ်တော်လာလို့ရှိရင်မိဘကိုပြောမှာပါမကောင်းမိတာကောင်းတာဆိုတာတက်ပြင်းပြီးဆိုတော့မကောင်းမိတာကောင်းရဆိုတာကပထမဆုံးသိရှိရလိုက်ပါတယ်အတက်ပြင်းပြီးတော့သိရပါတယ်ပထမဥစ္စာပြရမယ်ဟာဥစ္စာပြရမယ်ဒုတိယဥစ္စာပြရမယ်ဥစ္စာပြရမယ် ဒါပေမဲ့အခုခေတ်ကတော့တတ်တည်ပြီးဆိုတော့တတ်တည်ရောပထမရောက်ရှိပဲရောက်တာရှိပဲရောက်တာလို့ပထမနဲ့ဒုတိယကနောက်တန်းမှာကတ်ရှိနေလို့ဆိုနောက်တန်းမှာလည်းရှိဘူးရှိတယ်လည်းမေးခွန်းလေးဖြစ်တယ်တောင်းသာသမီတွေဟာမိဘရဲ့အဆုံးအမဥဒိပုဂ္ဂိုလ်မရတော့လောကဆရာရဲ့အဆုံးအမခြေကမ်းသာပြီးတော့မရတော့ဆရာကြီးရတော့အကုသိုလ်ဖြစ်မလားဆိုတော့သုံးဆရာဆရာမတွေဆိုတော့ တလေးကြီးပြက်ကြီးဆုံးမှဆိုအဲ့ဒါလည်းမရတော့ဒီတော့သာသမီတွေဟာခြားဆောင်နေတယ်ဒီလိုတော့သာသာဝိမေလို့အကြီးကြီးဆုံးပြီးတော့ဒီကအရာပေါ်ဒီလိုဒီလိုလေးကြီးကြီးမှုကဆရာကြီးတွေလည်းကြီးကြီးမှုရတော့ဒီလိုဒီအခုစေတသိက်ကြီးအောင်ကြည့်ဆုံးဒီလိုမျိုးသာပြီးအောင်ကြည့်ရတဲ့အတိုင်းတကယ်ဖြစ်ကုန်ပြီ ဟိုရှိရှိကတော့အဲ့လိုမဟုတ်ပါဘူးရှိခဲ့ပါတယ်ရှိခဲ့ပါမိဘကလည်းပဲမေတ္တာကရုဏာထားပြီးတော့ကာမိကြီးဆောက်ရှောက်ဆရာကြီးကလည်းမေတ္တာကရုဏာထားပြီးတော့လည်းပဲအတတ်ပညာသင်ပေးလို့တပိလိမ္မာလေးတွေဖြစ်တော်လို့ဆုံးမတောင်းလို့မှလည်းပဲဥဒ္ဒဒီသုသင်္ကသကိုသင်ကြတာပဲဒီအဲ့ဒါလေးစိတ်သုံးတော့ကိုယ်တို့တိုက်ပြီးဖြစ်ရှင်လို့ဖြစ်သွား လူကြီးသံဃာ60ကိုခြေတန်းကျော်ကဘုရားဘာသာမဟုတ်ဘူးအဲဒီတော့ဘုရားဥယျာဉ်များဆုံးကသံ60တွေကခြေတန်းကျော်လို့သံဃာကြီးကိုပြောတယ်အဲဒီသံဃာကျော်တွေကို၄ပုံပုံလေးရှိတယ်၃ပုံကသွားပြီတပုံပဲကောင်းတော့တယ်ဘာဖြစ်လို့လဲဆိုတော့ကိုရဝဘုရားဆရာကြီး တွေ့ကြည့်လို့ရှိရင်ကတ္တဖြစ်ဒိဋ္ဌိဖြစ်ဝါဝရဖြစ်နေကလိယူကဆိုတာဖြစ်ပေါ့ယူကနေမျိုးနဲ့ပိုင်ထားပါလားကတ္တကိစ္စကလူတွေအာရိပိသရှိကြတယ်တရားလို့ဆောက်ကြတယ်စာရေးပါတဲ့ပေါ်ရဥဒ္ဒတနဲ့ပြည့်စုံတယ်အချိန်နဲ့ကောင်းတာစစ်တမ်းလည်းရှိတယ်ယောဂလည်းပြင်းတယ်အဲဒီကိစ္စကြာသွားပြီပေါ့လားစစ်တမ်းလည်းလုပ်ရပါတယ် လေးပုံလည်းကသဘုံပြည့်စည်ပြီးတော့သုံးပုံကောင်းတဲ့ခေဆိုတဲ့သတိတော်ဖြစ်ခေါ်ပါတယ်။ဒါလည်းပဲကာလယူရတာတော့လူတွေကပို့ဖို့ရနေကြတော့တော့တော့တော့မောလည်းပိုပြစ်ခံတာ။သုံးပုံတွေကသဘုံဆက်ပြီးတော့ပြည့်စည်သွားပါတယ်။နှစ်ပုံချမ်းလည်းအဲ့ဒီခေကိုသွားပဒဖြစ်ကိုခေါ်ပါတယ်။တဝဲကောင်းတဝဲမကောင်းပါဘူး။ပဉ္စည်းကြီးတဝဲပုံတဝဲကောင်းပါ ဒါပေမဲ့လို့တစ်ဖြည်းဖြည်းပြည့်စုံကြည့်ကြည့်ရက်ကြည့်လို့ဆိုတော့ပေါ့လေတော့ဝိတ်ပြတ်သွားတယ်ဆိုတော့သူကြီးကဒီကောင်းခါကောင်းစေကောင်းပြုံးဆယ်သမားကောင်းတွေတတိတိဝိုးဝိုးပြီးတော့ပေါ့လေအဲတော့တော့မဟုတ်ဘူးတိတိတာပြီးတော့သိညာလာတော့ခဏလူဦးတွေကလူပုံတွေကတပုံပြက်သွားတာနော်အဲဒါတော့ဘုရားခေအဲကတိကခေခေါ်ပါတယ် ကလိဆိုတာဖြစ်တယ်ပါပြောပြပြောပြဖြစ်တယ်ပါအဲ့ဒါများလို့ဖြစ်တယ်အဘုဒ္ဓကောဓမမတိုင်ခင်နဲ့သတိပါအာစလာခဲ့တာပဲဟုတ်တက်တန်းတူတယ်ဆိုမှမြတ်စွာဘုရားတက်တယ်ရောက်မှပွင့်ရတယ်ဆိုတိတ်တက်တန်းတူတော့တာအခုတတိယပါဆိုရောက်နေတာကြာပါပြီရောက်နေတော့ဘဝလောကကြီးဘာဖြစ်နေတယ်လဲဆိုတော့အရှိကြီးဖြစ်ကြတာ စကားဝယ်ပြီးခုဖွက်နေတာခြေကြီးဖြစ်သွားတာလူကြီးကိုဒီပြက်တာပေါ့နော်လူတရားတွေလည်းမရှိပါဘူးဟိုတရားတွေလည်းပြက်ွက်ပြီးတော့အကျင့်တွေလည်းကျဲတော့တရားရှိတယ်လို့ဖြစ်သွားပါပြီဘုဒ္ဓသာမဏေဆုံးကပါတယ်ဆိုတော့တိုက်ကြည့်မှာတော့မှတော်တော်ကြောက်စီအောင်ကောင်းအောင်ဖြစ်သွားပါပြီဘယ်လိုလုပ်ကြမလဲဘယ်လိုလုပ်ကြမလဲ ဘယ်လိုလုပ်ကြမလဲလို့စိတ်ကြီးကောင်းကြဖို့လောက်စိတ်ကြီးတရားဝါဆိုးဖို့လောက်နိုင်ငံရေးကောင်းဖို့လောက်ဒါလောက်ပဲသုံးမကြမလားတော့မို့ကုသတရားကောင်းဖို့တော့ပါပါလားဟင် အမှန်ကြောင့်အမှန်ကောင်းအမှန်ဆိုးရတဲ့ဒါမဟုတ်ပြီးတော့အုပ်ချုပ်တဲ့ယူဝါဒတွေစောင်းလို့သွားလို့ရှိရင်ဘုရားမြတ်မကြီးကမြန်မာဆိုတဲ့လူမျိုးရှိပါတော့ဘုရားသာသနာထုံးကားတဲ့မြန်မာပြည်ဆိုတာဘုရားသာသနာထုံးကားတဲ့တိုင်းပြည်ဆိုတာရှိပါတော့မလားမဟုတ်တော့ပါဘူးအဲ့ဒါလေးပဲတွေ့ရပါတယ်သိချောက်ဆက်ကောင်းပါတယ်ဒီကတိကဖြစ်ဆိုတာ ပြည့်များတဲ့ခေတ်လေးပုံတစ်ပုံကောင်းလို့အဲတစ်ပုံကောင်းလေးကိုကြည့်ကြည့်လို့ကြည့်ကြည့်လေးပဲကောင်းလို့ခွေးတို့ကလုပ်ကြမယ်သုက္ကကမှာသုက္ကဒီလို့တက်ကပြောဘယ်လိုလုပ်မလဲငါတို့သားကပြင်ဆင်ကြဥစုဆိုတာမျိုးလို့ပြင်ဆင်ရမှာပဲအဲ့ဒီရှိရလေးကမိသားစုခမင်းပွဲမှာ အတီးကြီးထိုင်ကြတော့အကြီးလေးကအကြီးကိုလေးအထိုင်မတတ်တော့မတိလာပြီးပေါ်နေတော့ဖျားပြင်းတယ်ဒီမိတိရှိတာမှာဆိုလို့ငါတို့တော့ကိစ္စကြောင့်ဆိုဟိတ်ကိုဒီလိုလိုက်တာဒီမိတိအေးသမီးပါလားဟာအလင်းအပူရေးကြီးတယ်အဲ့ဒီသမီးဘွဲမှာသမီးကအထိုင်မတတ်လို့ကျန်တဲ့မိသားစုဖွဲ့ဝင်တွေကြီးထိုင်ရတာပါအခုတော့ဖေလည်းအထိုင်မတတ်တော့ဘူးမေလည်းအထိုင်မတတ်တော့ဘူး အကိုတွေမောင်တွေအမတွေညီမတွေလည်းကိုယ်အထိုင်တတ်တော့ဘယ်လိုလုပ်မလဲကြာကြီးဟမ်အကုန်လုံးပြင်ဆင်ရမှာပေါ့ခွေးတို့ရန်တို့လည်းပြင်ဆင်ရမှာပဲဒီပါတွေရောဆရာသမားတွေရောဗာလဲတာသမီတွေအကုန်လုံးပြင်ဆင်ရတော့မှာလားပြင်ထိုင်မှုစီမံကိန်းရှိပါလားငါတို့ဘယ်လိုပြင်ထိုင်မလဲဆိုတော့စီမံကိန်းရှိပါလားတကူကြီးစီမံကိန်းရောရှိပါလားဒီလို ရှိပါလားအဲ့ဒါလေးချက်စဉ်းစားဖို့လိုပါတယ်သုခကနေပြီးတော့တိက္ကတုဆိုတဲ့ကြီးကျော်တာနဲ့ပေါ့လေဘုရားတို့တူကိုကြီးကိုကြီးပေါ့လေကိုယ်ပိုင်ကာကွယ်မှုစောရည်ကောင်းမှုရအတွက်ကြည်လိအမှန်ကိုလေ့လာပြီးတော့ခြေကကိုကြည့်ဒီကလေးသိဖို့တရားမှသိသိပြီးတော့စိတ်တဖုံကိုအတိမတိုးစီဖို့အစ်င့်ရတဲ့တရားတွေပေါ့ အဲ့ဒီသဘုံကောင်းလေးရလည်းပဲဒါနကောင်းဒီလကောင်းဒါလည်းပဲရှိတော့ပါဘူးဒါနလို့တဲ့ဒါနလည်းသိကြလို့တဲ့ဒီလစောက်ကြည့်ကိုဘုရားလည်းပဲဒါနနဲ့ဒီလရှိခဲ့လို့ရှိရကောင်းလို့ဒီခုကောင်းတာပါဒီခုကလည်းဒါနနဲ့ဒီလောက်နဲ့ပြီးရမယ်ဆိုလို့ရှိရင်နောက်လည်းနောက်ကောင်းဖြစ်မှာပါပဲဒါပေမဲ့လို့အရောက်ဝယ်လုပ်တဲ့အခါမှာအရေးစိုက်ပြီးတော့အမျက်ထွက်ဖို့ရအောင် ရောက်မှလုပ်ပါတယ်အရေးမဲ့ပြန်ရတဲ့စီးပွားရေးဘယ်လိုနေမလဲလဲအရေးမဲ့ပြန်ရတဲ့စီးပွားရေးဘယ်လိုနေမလဲလို့မိမိနဲ့မိသားစုတာဝန်ကြီးတစ်ဖက်ကလည်းရှိနေတော့အငတ်တော်မခံနိုင်ဘူးဘလာတော့မနေနိုင်ဘူးဘာလို့ရမလဲအရေးကြီးလိုက်စားမှာပေါ့အရေးကြီးသုံးရမှာပေါ့ကျတော့အရေးငုတ်တော့အရေးချုပ်သွားရင်ဘယ်လိုလုပ်မလဲဟမ်မရှိတော့ဘူးပေါ့ နှုတ်ပတ်ခက်တာပေါ့ဒါရှိရကောင်းလို့ယခုကောင်းယခုကောင်းနောက်ကောင်းပါလိမ့်မယ်ဆိုယခုကောင်းနောက်ကောင်းကဒါနနဲ့ပဲကြည့်ရတယ်ကျို့ဒါနလောက်ပဲရှိတာပဲဒီကမရှိဘူးတဲ့တယ်ပဲလည်းလုပ်မလားဒါနတိလာတော့ရှိပါလေအဲ့ဒါလေးနဲ့ရက်နေဒီလိုတော့လည်းအဲ့ဒါရက်နေတော့မကြိုက်ဘူးအရှင်จิตติบาဘိက္ခုနဝန္ဒရာကုသတိတုတံမေကုဇောပရိဟာရနေတယ် တိကင်ကောင်းကျိုးရဒီကျေးဇူးကုသိုလ်တရားတွေမှာဆက်ရုပ်တော်မဆိုထားပြီးရက်လီတာတောင်မှငါဖျားကမကြဲမချင်းမုန်းနဲ့ဟုတ်တိတကောဟံဘိက္ခုဝိညာဉ်ကုသတိတုတံေတုနောတိတိလောဟာနေတိကိကောင်းကျိုးရကုသိုလ်တရားတွေမှာတိုးတက်ပြီးတော့စိတ်သာတဲ့ဒါနအနေပြီးတော့ဒီကစိတ်တရားဒီကနေပြီးတော့စိတ်ဆူဆီးမှုတွေတရားကိုတက်ရမယ် မာဓိကနေပြီးတော့အတိညာနဲ့အတိမကိုပြောင်းကြိုးစားမယ်။သဗ္ဗိအတိညာနဲ့လက်တိအတိညာဒါလေးပြောတော့အဲဒီလိုတိုးတက်နေကြတော့ငါဘုရားဆက်တယ်။ဘုရားကတော့ဒါလည်းဟိုကနောက်ဆုံးအဖြစ်ရဟနာဒီမှန်လာတာ။ဒါပေမဲ့လို့ဘုရားအမဂ္ဂင်ရောက်တည်နိုင်တဲ့အခုကာလမှာတရားထုတ်လို့တက္ကမအဖြစ်လို့ မှန်တယ်ဆိုရင်တော်သေးတော့အဲ့ဒီအဆင့်တော့မဆောင်ဘူးဘာမှကြည့်ကြည့်မရှိဘူးဘဝတို့ကတော့တဘဝတစ်ခုပြီးတော့တော့အဲ့ဒီရည်ကြည့်ရှိတဲ့ပုဂ္ဂိုလ်တွေနောက်ဆက်ရမယ့်ဘဝတွေဘယ်လိုနေမလဲရှိကကောင်းလို့ဒီခုကောင်းဒီကောင်းလို့လောင်လဲကောင်းမယ်ဆိုတော့ဒါနသီလနဲ့ပဲရှိတော့ကြမှာလားဒါနသီလနဲ့ရှိတော့လို့ဒီတော့လို့ရှိရင်ဉာဏ်နဲ့ဒီတော့သူကဘာလို့ ဘဝတိမ်းသွားလို့ရှိရင်ဘဝကောင်းနေရောက်ပါစေ။သို့မဟုတ်လက်ရှိဘဝနဲ့ချမ်းသာပါစေဆိုပြီးတော့ဇန်တဲ့ပုဂ္ဂိုလ်ရဲ့မျှော်လင့်ချက်အဲ့ဒီပုံမှာရှိမလား။ကိုယ်စောအခုနဲ့လုပ်မလား။ဒါရေးစဉ်းစားကြရပေါ့။ဟုတ်ကဲ့လား။ဒီလိုဖြစ်ကမ်းလာဇန်တဲ့ခါမှာအောက်ဆက်ပြီးတော့အပေါ်ထောင်ပြီးတော့ပြန်တဲ့ဘဝမျိုးပေါ်တယ်ကိုယ်ပဲသာဝန်စွမ်းရည်ဆက်လို့ဖို့တိတ်အရေးကြီးရယ်ဆိုတော့ ကိုပဲကောင်းဆောင်းရည်ထည့်ရအောင်ကြိုးစားလို့သူတို့ကြတာကြီးထည့်ရလာပြီဆိုလို့ရှိရင်လက်ကောင်းလက်ငယ်တွေကမနေပါဘူးစောက်ရှောက်ပါပါပဲတိုင်းကပြည်သူအများကြီးကလည်းကိုကြီးတရားကောင်းလို့ဆိုလို့ရှိရင်ကိုကြီးတရားကိုစောက်ထားနိုင်တယ်အပြည့်ရတော့မှနိုင်သေးတယ်ဆိုတော့အပြည့်ရလည်းပဲနိုင်ရမှာပေါ့ဒါမှကြောက်ကြမရှိဘူးအဲ့ဒါကိုပဲကောင်းအစွမ်းကြီးဆုံးလို့ဆိုတော့ခေါင်းကြီးရတော်တွေရောလူတွေရောအကုန်လုံးနားရရမှာပဲအဲ့ဒီဘက်ကရှေ့ကြည့်လိုက်လို့ရှိရင် တာဝန်ကြီးတာဝန်ကြီးပဲနေခင်းတာလေကျုပ်တယ်လည်းဖြစ်တာတဲ့အဲ့လိုရှိပါတယ်အဲ့တော့ဒီကောင်တော့ကြီးကသူ့ရဲ့ဝိကီဘယ်လိုအထိုင်မှအနေနဲ့ပါလဲသာသမီကိုတရားရှိတဲ့အတိုင်းသူရဝေရေးဆိုတာလူသားလို့ဆိုပြတာပြီးနေတာဒါဝတရားယောဂလုပ်လို့မှာလား ဘာဖြစ်လို့လဲဆိုတော့အရှင်လာတဲ့ကိုကဒီကဒီသားစုရဲ့ကိုယ်လူလူကြီးကြီးကိုကုသိုလ်ဘောရှိတဲ့အလေးထားဟာအရှင်လာရဲ့ရှိခဲ့ပါလေအဲ့ဒီအရှင်လာကောင်းကမြတ်စွာဘုရားကိုယ်နဲ့ဟောတာပါတယ်အဲ့ဒီအရှင်လာကောင်းတဲ့ကိုလည်းပဲဆက်လက်ပြီးတော့အသက်ရှိအောင်လို့ရှင်းတာအောင်ဆက်ဆိုရတယ်ရောက်တယ်ဒီလိုတရားလည်းမပြောင်းကျကျင့်ကိုလည်းပဲလုပ်ကိုဒါကဒီအရှင်လာကောင်းတဲ့ကိုဆက်လက်ထိန်းသိမ်းရလေ ပြီးတော့မိဘကာမီကမိဘကောင်မှာပြုအောင်လို့ရှင်းဖို့တချို့သူကိုပြစ်ကိုရောက်ဆိုပြုလုပ်တဲ့သဘောမျိုးပါပဲဒီနေ့အဲ့ဒါဒီသံဃာကြီးဘယ်လိုရှိလို့15ပါးလားအဲ15ပါးပြုစုပြီးတော့ဆွမ်းပြေတာပေါ့ဆက်ရောက်လာတဲ့ဒီကတည်းကစောက်ပဲစောက်ပေါ်လေးနဲ့အဲ့ခန္ဓာပေါ့ဟုတ်လားအဲဒီလိုလုပ်ပါတော့ခဏဆက်ပါမယ်သို့တော့ဒီအစဉ်လာကတော့ ဒါနလောက်ဒီလောက်တော့ပဲရှိပါသေးတယ်ဒီလူကြီးကရှင်သေးတာဆိုတာပေါ့လေကိုလူလူကြောင်းလူတော့ပြုလို့တော့ကိုယ်မှာဒါနကုသိုလ်ကြီးကြီးစကားဖြစ်လာပြီးတော့ငကူကလည်းပဲငါးပါးဒီလောက်ပြည့်စုံပြီးတော့ဆက်မှပြီးတော့မွတ်တင်တဲ့အနေနဲ့ဒီလောက်ဒီဆောက်ပြီးတော့ဆောက်ပြီးတော့ဒီလောက်ကုသိုလ်အရင်တော့ရပြီပေါ့ဟုတ်လားအဲဒီရေးကတော့ဒီကိုလူဒီလူဘောတွေရောက်မှာပါပဲအဲ့ဒီရက်တရား ရရတယ်ဆိုမိခင်ကြီးအကြောင်းပြုပြီးတော့ယေရှုကြည့်တဲ့အတွက်မိမိမှာကုသိုလ်ဖြစ်ပြီးထပ်ပြရတယ်။အဲဒါယေရှုကြီးကအရှင်ကြီးရဆိုတာဒါပဲ။သို့တော့ကိုယ်လုံးဒီကတော့ဘောတိကနေဘောဟောရောက်လာပြီးတော့ရောဒီကုသိုလ်ကြီးစက်သမီးရေလို့ဒီလိုပြေးတာမျိုးတော့မဟုတ်ဘူးပါလေ။ဒါကလည်းသူ့အကြောင်းပြုပြီးတော့ကုသိုလ်ဖြစ်ပြီးထပ်ပြရတာမဟုတ်လို့တင်စားတဲ့အနေနဲ့ပေါ့လေ။ယေရှုကြီးကအရှင်ကြီးရပြီဆိုတဲ့ဆိုရုပ်ကအခုဒီရှိပါလေတဲ့။ ပဲဒီဒီလေးရရှင်ပြီးတော့ဆိုကုသိုလ်တွေဖြစ်လာတော့အဲ့ဒီကုသိုလ်ကဘာဥတည်မလဲကိုယ့်ကဘာဥတည်မလဲဘာဥတည်မလဲဒီနည်းစဉ်းစားပါဦးဒါနဲ့ပဲကောင်းပါလားဒါလည်းလည်းကောလို့ရှိရင်လောက်ပါမလားအရင်ပဲပြန်ရမယ်ဒီအမြတ်ဖို့ စိတ်ဓာတ်ပုံလို့ဒီမှာတို့ခြင်းနဲ့စိတ်မြင့်တဲ့တရားတွေဒီဘဝမှာပဲပြည့်စုံကျင့်လာလို့တဲ့အထိအထုတ်နိုင်တဲ့ကိုဖြစ်ရပါလို့ဤဆိုတော့ဥတ္တိရနော်ဆက်ကလည်းဆက်ကဥတ္တိဆိုလို့ပါမှာဥတ္တိဆိုလို့ပြီးတော့ဤအတွက်နောက်ဘဝတည်တည်မရှိတဲ့နေရာဌာနကိုတကယ်ချမ်းသာအဲ့ဒါကိုလည်းပဲထိထိတော့ထိဆုံးရလို့ဥတ္တိရနော် ဘာဖြစ်လို့ဒါဥကြည်ရတယ်လဲဆိုတော့ဘဝတိဖြစ်တဲ့ဥရနာရသိရကိုယ်စီရခြင်းဖြစ်တဲ့စိတ်စီရခြင်းဖြစ်တဲ့ဒီဓာတုတွေကဆုံးရှုံးမှုဖြစ်ပစ္စည်းမှုကိုယ်ကိုယ်ကျိုးတွေပစ္စည်းမှုတို့အကြောင်းပြုပြီးတော့ဝင်လို့ကိုသိရတယ်ကိုသိရတယ်ဆိုတော့ဒီတန်စီထားလိုက်ပေါ့ဒီတန်စီထားတဲ့တဲကဘဝတိထုတ်တဲ့ခါမှာဘဝတိထုတ်လိုက်ပါလိဖြစ်လာမှာ ပေါ်အတိထုတ်လိုက်ရင်ဘာတွေဖြစ်သွားမလဲတော့ခင်ဗျဟမ်တဏှာတွေမရှိတော့ဘူးမလားလို့တဏှာတွေမရှိတာကောင်းလားကောင်းတဲ့မှာပါလားအဆိုးတဲ့မှာပါလားပြင်းတဲ့မှာပါနိုင်လားဟမ်ဘောဒီမြစ်တော်ဘူးဆိုလို့ရှိရင်ကိုယ်မိသားစုလည်းကြံမတွေ့ရတော့ဘူးဟုတ်လားလက်ရှိချမ်းသာတွေလည်းမရှိတော့ဘူးဆိုတော့ဘယ်လိုလဲ ဝင်နေကြမကောင်းဘူးလားဟမ်ဒါပေမဲ့လို့30နဲ့တရားဆိုတာလို့လို့ပါဘူး30ဆုံးလိုက်တဲ့အတွက်တရားခံရမယ်ဆိုရင်ဟမ်ဘာမှမဆုံးရကြမရှိဘူးပေါ့ဘောတိဖြစ်တဲ့အဲဒီဘောတိကိုဖြစ်တော်ဘူးဆိုလို့ရှိရင်အိုရလည်းမရှိနာတယ်လည်းမရှိတေရလည်းမရှိကိုယ်စီရလည်းမရှိစိတ်စီရလည်းမရှိပူဆွေးရလည်းမရှိ ကိုကြီးရတာလည်းမရှိဘူးပေါ့ငြိမ့်ပြီပေါ့အဲ့ဒါပောတခေါ်တဲ့ယုံနာဖြစ်စီရတယ်အပောတခေါ်တဲ့ယုံနာဖြစ်စီပြတ်တဲ့စီရဖို့ရအတွက်ဒါနကဘာမှမတတ်နိုင်ဘူးဒါနကကိုကြီးတရားတွေမှာမပါဘူးသို့တော့သူသားရဲ့မြတ်တယ်ဆိုတဲ့ဟုတ်လားသုစုစကားအရာပါလိမ့်ဟုတ်လားဒါနက လူတဲ့ပုဂ္ဂိုလ်ဒီရှိသေးတာသူများချမ်းသာကိုလုပ်တာဆိုတော့ကိုယ့်အတွက်မပါဘဲနဲ့သူများချမ်းသာကိုဆိုတော့ကိုယ်ကျိုးမဆန်တော့မေတ္တာပါတော့ရှိမေတ္တာပါတော့ရှိရှိမှုရှိတယ်ဒီခံခွင့်လို့ကိုယ်ကျိုးတို့အရင်ကခံမှုတွေနောက်ပိုင်းသူတော်ကောင်းတရားတွေတန်းစီလိုက်လာနော်တကယ်မေတ္တာကြီးတဲ့ပုဂ္ဂိုလ်ဟာသူများချမ်းသာကိုလိုလားတယ်လို့ကျေနပ်မှုလည်းဖြစ်လာတာပဲ မေတ္တာကုသိုလ်နဲ့တခုပေါက်တတ်လိုက်တဲ့အခါကျတော့သူတစ်ပါးပြည့်စုံတာကိုကြည်နဲ့တဲ့ထောက်ခံတဲ့ဝိဒိတာတရားဆိုအဲ့လိုပေါ်ပြီးတော့ဖြစ်သွားတယ်။အဲ့ဒီကျင့်ကိုတရားတွေခေါ်ပြီးတော့တိုက်ပြီးပါပေါ်ဖို့သိရရှိပါတယ်။ဒီလိုတိုင်းမဖြစ်ဘူးဆိုလို့ရှိရင်ဒီသူကလည်းသူပဲဆိုပြီးတော့ဖြေနိုင်ရမယ်ဥပ္ပခဏ။အဲ့ဒီကျင့်ကိုတရားတွေပြန်ပေါ်အောင်လို့ကိုစီကိုစီပေါ့လေကလေးနဲ့ကလေးအရွယ်လိုက်လူဦးရပြည့်တဲ့ဆရာကြီးက မိဘတွေကသင်ထားဖို့သိရရှိပါတယ်အဲ့ဒီတိုင်မှာခွန်ကြီးတို့ဒီအစီအစဉ်ချပြီးတော့လုပ်မယ်ဆိုလို့ရှိရင်သုတ်ကပ်ကနေပြီးတော့တက်ကပ်ဖြစ်လာနိုင်တယ်ဒါကြီးတက်ကပ်ဖြစ်အောင်ဘယ်လိုလုပ်မလဲအောက်ဆိုင်ကျန်နေတဲ့ခေတ်ခါကြီးအပေါ်တက်ပြောဘယ်လိုလုပ်မလဲဒီကိုယ်ကောင်းလို့သူကောင်းနဲ့လောက်သွားလို့မရဘူး ဟုတ်လားအများစုနဲ့ကောင်းဖို့ရအတွက်စီမံကိန်းတွေရှိပါလားအဲဒီစီမံကိန်းတွေချပြီးတော့ဘုန်းကြီးတို့တွေကျိုးစားကြပါစို့နော်ဟုတ်လားကျိုးစားကြပါစို့မကျိုးစားရရဘူးဒီတိုင်းနဲ့တမျိုးသက်သက်နေသွားလို့ရှိရင်နမပြေကဒီပိုင်းတစ်ပိုင်းကောင်းဘုရားဘာသာအဲဒီကလည်းဒီဒီမိတ်တွေကြောက်သွားလို့ရှိလို့ရှိရင်ဘုန်းကြီးတို့တိုက်ပြီးမှဒီကျေးမှုလည်းကျင်းသွားတော့မှာပါပဲ ရည်ကြည်မှုမရှိဘူးဆိုလို့ရှိရင်ရည်ကြည်မှုထွက်သွားတဲ့ခါကျတော့အဲ့ဒီကွက်လက်ကြီးထဲမှာရိုင်းစိုက်မှုတွေဝင်လာမှာပဲရိုင်းစိုက်မှုတွေဝင်လာပြီဆိုလို့ရှိရင်ဘုရားဘာသာလူမျိုးဆိုတာလည်းရှိမှာမဟုတ်တော့ဘူးနမကြီးအတိတိုင်ထွက်သွားပြီးတော့အိန္ဒိယမှာဘုဒ္ဓသာသနာပြောက်ွယ်တယ်လို့ဖြစ်သွားတယ်အိန္ဒိယမှာဘုဒ္ဓသာသနာပြောက်ွယ်တာဟာထုတ်ထုတ်တဲ့ဉာဏ်လေးမရှိလို့အတော့ကလက်ထက်ကကောင်းတယ်ပရိသေတိအတော့ဘာယာကြီးဖြစ်ပေါ်တယ်ပါတယ်ပရိသေတိတက်လာတယ် ဒီတိကျဟိန္ဒူနဲ့ဂျိန်းဘာသာဝင်တွေသူတို့ဝန်ထမ်းတွေကလည်းပဲဟိန္ဒူနဲ့ဂျိန်းဘာသာဝင်တွေပဲအဲ့ဒါဒီသာသနာကိုအားပေးတဲ့မိဘမှုနဲ့ဒီမရှိမရှိတာဟာဒါသာသနာကိုကြည့်အကြောင်းပဲနောက်ဟိန္ဒူနဲ့ဟိန္ဒူတွေစွမ်းမိုးလာတာဂျိန်းဘာသာဝင်တွေစွမ်းမိုးလာတာပြီးတော့မကြောက်ခင်မဲ့သူတို့မွတ်စလင်စစ်တပ်ကြီးကဝင်လာပြီးတော့ဘုရားဘာသာဝင်တွေတတ်တာ ဖြစ်လာဒုတိယသာသနာပွဲကြီးအကြောင်းပဲအဲ့ဒီအခါမှာအတော့လည်းဖြစ်တယ်မဟုတ်တော့ဘူးရန်တော်ရဲ့ဥပိ္ပစေဆရာလက်ကြီးဆရာတွေကလည်းပဲအဲကောင်းကောင်းမရှိတော့မရှိတော့ကျန်တဲ့ရဟန်းတော်တွေစိတ်သာတိကရောရဲတာရန်တော်တွေရောရဲတော့ရန်တော်တွေဒီလိုပဲနဲ့ပတ်ဖို့နေတဲ့ပုဂ္ဂိုလ်တွေရောရဲတာပဲအဲ့ဒါအတွင်းကကိုကြည့်တရားကြီးရောရဲတာတဲ့ အဲ့ဒါတတိယသာဝနာကိုသိရင်ဆောင်းမယ်နောက်တစ်ခုကအကျိုးအကျိုးကြဗုဒ္ဓဝါဒလေးကိုဟိန္ဒူဝါဒကမျိုးသွားတာဒီနဲ့ဟိန္ဒူရသွားဖို့လာပြီသူကပါလေလက္ခဘေးခြင်းတရတဆင်ရေတရားဖြစ်နတ်နောက်ပြီးတော့39မျိုးပဲရှိတယ်အတွင်း39မျိုးဒီ39မျိုးဆိုတော့94ပဲရှိတယ်ဟိုမှာကပါတယ်33ခုရှိတယ် စတိနတိစတိနတိရဲ့သွားမှုတော့တခါလေဗုဒ္ဓယူဝါဒဘာမှမရှိတော့ဘူးစတိအချက်၄ချက်အရာဣတိယကဗုဒ္ဓသာသနာဆောက်ွယ်သွားတာဘုန်းကြီးတို့မှာပြီးကွက်ပြီးပေါ့သာသနာအားပြီးတယ်အစိုးရရှိရှိဟုတ်ကဲ့လားသာသနာချက်နေတဲ့ဉာဏ်တွေကဘာတွေလဲဆိုတာပေါ့ဒီတော့အတွင်းကခွေးတို့ရန်တော်ကြီးအပါဝင်အတွင်းက စိတ်သာတိတတိရောရဲတာဟုတ်မဟုတ်ဘုဒ္ဓဝါဒကိုဟိန္ဒူဝါဒကိုနာလက်ခတ်တို့တွေ့တယ်လို့ဒါရိုက်တက်သူကြီးကသိလို့လက်တို့ကခုကောင်းဘုဒ္ဓသူကြီးကဟုတ်မဟုတ်ဆိုတော့ကြည့်ပေါ့သာသနာအပြည့်တိုင်ဆောက်ဆောင်ဖို့ရအတွက်အကြောင်းလေးချက်ညွှန်နေပြီတဲ့စလာပြီတဲ့ဆရာကကတတိပြလိုက်ပါတယ်ဒီလိုဒီလိုတတိပြလိုက်ပါတယ်ဒါတော့ဟုတ်လားအဲ့ဒါကြီးချက်စူးစမ်းချက်သမ်းပါလို့ နော်အဲစဉ်းစားလို့ရှိရင်ကိုကြီးကအကိုကြီးတရားကြီးကောင်းလာမှာပဲကိုကြီးတရားကြီးကောင်းလာလို့ရှိရင်အစဉ်လာမပြတ်ဝတရားမပြတ်တာတွေကဘယ်လိုလူကြီးဆိုးပြီးတော့ကုသိုလ်ကောင်းမှုပြုရတာခါတဲ့သူကုသိုလ်နဲ့ဒီပြည့်စုံသွားပြီဆိုလို့ရှိရင်နောက်ထပ်တည်သွားတဲ့အခါမိသားစုတွေကဘာမှမျှော်လင့်ဖို့မလိုတော့ဘူးအဲ့ဒီတိုင်းနဲ့ဆက်တော်လာဘုရားတို့တွေ ဟုတ်လားဘုန်းကြီးတို့ကကိုကြီးကိုငါဘောတကူကြီးသာသနာပြည့်စုံအောင်လို့ကျူတာအထုကြပါစို့ကျေလိုက်ဆိုကြရှင်ဖျားဒီလိုတို့ဒီတမိလေးကနားထောင်ပါလိမ့်ကွယ်လုံးလေတော့ယေရှုရှင်ဤကြီးကြီး ဒေါခင်ကြီးကိုကြည်ကျူး၍သူဤရောက်ရောက်ပွား၌ကောင်းကျိုးချမ်းသာဖြစ်ပါစေခြင်းအကျိုးမှာ၎င်းမိတို့ကိုယ်တိုင်လည်းဘဝတည်ကိုဖြစ်ရတကယ်ချမ်းသာစိတ်ကိုရရရကြောင်းအကျဉ်းကောင်းခြင်းတို့ကိုအချိန်ကြီး ပြည့်စုံတဲ့အထိပြည့်စုံနိုင်ခြင်းကလည်းကောင်းရည်ရွယ်၍ရှင်ပြောသည့်သာမောက်၌ကိုယ်ကိုယ်ရသုံးပါးနဲ့တကွာနာဘာတိလကိုထပ်မံပြီးဆယုသောက်တည်ကြပါကုန်၏တဝိကတရားတော်တို့ကိုလည်းလာကြကြပါကုန်၏သို့အလူနဲ့ဆက်၍ မတော်ဘွယ်ရောလိုက်တာဘွယ်ရောဘုရားအဆုံးအမကိုလည်းจิตသုံးနိုင်တဲ့အထိမမသာသာနာသာသာပါကိုဤဒီကောင်းမှုပေါင်းသည်ကိုလွန်လေသောကျေးဇူးရှင်ဤကိဤအတွက်ဖြစ်ပါစေကောင်းမှုကြောင့်ကျေးဇူးရှင် ဤဤဤဤဒီခုပြရသောကုသိုလ်အခြေအနေကိုဒီနိုင်ကြလိမ့်ရှိ၍ကုသိုလ်ရဲ့ဝေစုကိုနှက်လိုက်သောအခါ၌ရောက်ရောက်ပေါ်ကသာဓုခေါ်နိုင်ပြီးနတ်၌ဖြစ်သောစိတ်ဆန္ဒတို့ကိုဘလိုလျောက်ဆန္ဒဆန္ဒနိုင်ပါစေ မိမိတို့ကိုယ်တိုင်လည်းကောင်းမှုကြောင့်ဘောတည်ဖြစ်ရတကယ်ချမ်းသာကိုရရရတော့အချင်းကောင်းအချင်းတို့ကိုရှင်းသုံးနိုင်၍ဒီကိုယ်ရှိသမျှနိုင်ငံတော်လူမျိုးဗုဒ္ဓရည်ကျင်းမှုကိုဆွမ်းနိုင်သော ကူညီနိုင်တဲ့ကိုအားပေးနိုင်တဲ့ကိုကြည့်ရပါလို့ပေါ့ဤဒီကောင်းမှုကုသိုလ်ရေးဝေစုကိုကျေးဇူးရှင်မိခင်ကြီးအားရှိဥစွာသူအားဖြင့်ညပေးဝေပါဘုညပေးဝေပါဘုညပေးဝေပါဘုထုံမတပါအလုံးစုံသောနတ်ပြမ သတ္တဝါတို့အားလဲညပြီးဟူဘာကောဖတ်ပြီးကြီးတဲ့အတူမိမိကြီးတဲ့အတူအလုံးစုံသောနတ်ပြမသတ္တဝါပေါင်းတို့သည်ဇလောတုနှင့်သတ္တုထမြညရကြ၏ကိုစိတ်မဖြာချမ်းသာကြပါစေမြတ်